ခန်းကြီး21အငယ်1မှ7ယောရှဖတ်သည်ဘိုးဘီတို့နှင့်အိပ်ပျော်၍သူတို့နှင့်အတူဒါဝိမြို့၌တင်းကြိုခြင်းကိုခံလေ၏သားတော်ယဟောယံသည်ခမည်းတော်အရာ၌နန်းထိုင်၏ယူဒရှင်မြင်းယောရှဖတ်သားယဟောယံညီဟုမူကားအာဇရိယေယလေဇာကရိအာဇရိမိခေလ ရှေဖတိတည်းခမည်းတော်သည်များစွာသောရွှေငွေဥစ္စာရတနာနှင့်တကွယုဒပြည်၌ခိုင်ခံ့သောမြို့တို့ကို သူတို့အားပေး၏။နိုင်ငံကိုကားသားဦးယဟောရံအားပေး၏။ယဟောရံသည်ခမည်းတော်နိုင်ငံ၌တည်သောအခါ၊ကိုယ်ကိုခိုင်ခံ့စေ၍၊ညီတော်အပေါင်းတို့ကို၎င်း၊ဣသရေလမှူးတော်မတ်တော်တချို့တို့ကို၎င်းထားနှင့်သတ်လေ၏။ယဟောရံသည်အသက်သုံးဆယ်နှစ်နှစ်ရှိသော်နန်းထိုင်၍ ယေရုရှလင်မြို့၌ရှစ်နှစ်စိုးစံလေ၏အာဟပ်သမီးနှင့်ဆုံဖက်သဖြင့်ဣဒရေလရှင်မြင်တို့လိုက်ရလန်းတို့အာဟပ်အမျိုးကဲ့သို့လိုက်၍သာရဖျားရှိတော်၌ဒုစရိုက်ကိုပြု၏တို့ရတွင်သာရဖျားသည်ဒါဝိအစရှိသောသားမြေတို့၏မိခွက်ကို အစဉ်ထွန်းလင်းစေမည်ဟုဂတိတော်ရှိ၍ ဒါဝိဒ်နှင့်ဗြိဉ္ဉ်ဖွဲ့တော်မူသောကြောင့်၊သူ၏အမျိုးကိုမဖျက်ဆီးဘဲထားတော်မူ၏။ထိုမင်းလက်ထက်၌ဧဒုံပြည်သားတို့သည်ယုဒရှင်ဘုရင်ကိုပုန်ကန်၍၊ကိုယ်အမျိုးသားကိုရှင်ဘုရင်အရာ၌ချီးမြှောက်ကြ၏။ယဟောရံမင်းသည်မှူးမတ်များ၊ရထားစီးသူရဲများအပေါင်းတို့နှင့်တကွစစ်ချီ၍ညဉ့်အခါဝိုင်းသောဧဒုံလူများ၊ရထားအုပ်များကိုလုပ်ကြံလေ၏။သို့သော်လည်း ဧဒုံပြည်သားတို့သည်ယနေ့တိုင်အောင်ယုဒရှင်ဘုရင်ကို ပုန်ကန်ကြ၏။ထိုကာလ၌လိဗနပြည်သည်လည်းပုန်ကန်၏။အကြောင်းမူကား၊ယဟောရံသည်ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုစွန့်၍ယုဒတောင်တို့အပေါ်မှာမြင့်သော အရပ်တို့ကိုတည်လုပ်သဖြင့်၊ယုဒပြည်သူ၊ယေရုရှလင်မြို့သားတို့သည်တပါးအမျိုးသားတို့၏ဘုရားနှင့်မှားယွင်းရမည်အကြောင်းအနိုင်အထက်ပြုသတည်း။12 ပရောဖက်ဧလိယပေးလိုက်သောစာသည်ထိုမင်းထံသို့ရောက်သဖြင့်သင်ဖဒါဝိဒ်၏ဘုရားသခင်သာရဘုရားမိန်တော်မူသည်ကားသင်သည်ခမည်းတော်ယောရှဖတ်လမ်းနှင့် ၊ယုဒပြည်အာသလမ်းသို့မလိုက်၊ဣသရေလရှင်ဘုရင်တို့လမ်းသို့လိုက်သောကြောင့်၎င်း၊အာဟပ်အမျိုးမှားယွင်းသည်နည်းတူ၊ယုဒပြည်သူယေရုရှလင်မြို့သားတို့သည်တပါးအမျိုးသားတို့၏ဘုရားနှင့်မှားယွင်းရမည်အကြောင်းပြုသောကြောင့်၎င်း၊ကိုယ်ထက်သာ၍ကောင်းသောညီရင်းတို့ကိုသတ်သောကြောင့်၎င်း၊ထာဝရဘုရားသည်သင်၏လူများ၊သင်၏သားမယားများ၊သင်၏ဥစ္စာရှိသမျှကိုကြီးစွာသောဘေးဖြင့်ဒဏ်ခတ်တော်မူမည်။ သင်ဦးသည်တနေ့ထက်တနေ့ထွက်အောင်ဝမ်းထဲ၌ပြင်းစွာသော အနာရောဂါဆွဲလိမ့်မည်ဟုစာ၌ပါသည်အငယ်16မှ20ထို့နောက်မှသာရဖျားသည်ဖိလိတိလူ ကုရှပြည်နှင့်ဤသော အာရလူတို့ကိုယေဟောယံမင်းတစ်ဖက်နှိုးဆော်တော်မူသည်ဖြင့်သူတို့သည်ယူဒပြည်သို့ခြီလာ၍လှုပ်ကြံကြ၏ နန်းတော်၌တွေ့သမျှသောဥစ္စာများနှင့် ရှင်ဘုရင်၏သားများတို့ကိုသိမ်းသွားကြသဖြင့်၊အထွေးဆုံးသောသားအာခဇိမှတပါးတယောက်မျှမကျန်ကြွင်း၊နောက်တဖန်မပျောက်နိုင်အောင်ဝမ်းနာဖြင့်ထာဝရဘုရားသည်ဒဏ်ခတ်တော်မူ၏။ရှင်ဘုရင်သည်တာရှည်စွာနာ၍နှစ်နှစ်စေ့သောအခါ၊အနာပြင်းထန်သောကြောင့်အူထွက်၍အသက်ချုပ်လေ၏။ပြည်သားတို့သည်ဘိုးတော်ဘေးတော်တို့အဘို့မီးရှို့ခြင်းကိုပြုသကဲ့သို့ ထိုမင်းအဖို့မပြုယဟောရံသည်အသက်သုံးဆယ်နှစ်နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌ရှစ်နှစ်စိုးစံပြီးမှ၊အဘယ်သူမျှမနှမြောဘဲသေသွား၏။ဒါဝိဒ်မြို့၌သင်္ဂြိုဟ်သော်လည်းရှင်ဘုရင်တို့သင်္ချိုင်း၌မသင်္ဂြိုဟ်ကြ